ခန်းကြီး29အငယ်1မှ8ယောသန်သည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌16နှစ်ဆိုးဆန်လေ၏မေရောကာဇာဒုတ်သမီးယေရှုရှာအမည်ရှိ၏ထိုမင်းသည်ခမည်းတော်ဩစီကျင့်သမျှအတိုင်းသာရဖျားရှိတော်၌တရားသောအမှုကိုပြု၏တို့ရတွင်သာရဖျား၏ဗိမာန်တော်တဲသို့မဝင်ပြည်သူပြည်သားတို့သည် မတရားသဖြင့်ပြုကြသေး၏ထိုမင်းသည်ဗိမာန်တော်အထက်တကားကိုလှုပ်၍ ဩဖေလမြို့ရိုးကိုအလွန်ခိုင်ခံ့စေ၏။ယုဒတောင်ရိုးပေါ်မှာမြို့များကို၎င်း၊တော၌ရဲတိုက်များနှင့်ပြအိုးများကို၎င်းတည်ထောင်လေ၏။အမ္မုန်ရှင်ဘုရင်ကိုလည်းစစ်တိုက်၍နိုင်သဖြင့်၊နိုင်သောနှစ်တွင်အမ္မုန်သားတို့သည်ငွေအခွက်တထောင်၊ဂျုံကောရတသောင်း၊မုယောတသောင်းကိုပေးရကြ၏။ဒုတိယနှစ်နှင့်တတိယနှစ်တွင် ထိုအတူပေးရကြ၏ ထိုသို့ယောသံသည်မိမိဘုရားသခင်ထာဝရဘုရားရှေ့တော်၌မိမိအကျင့်တို့ကို ပြင်ဆင်သောကြောင့်တန်ခိုးတိုးပွားသတည်း။ယောသံပြုမူသော အမှုအရာကြွင်းလေသမျှ၊စစ်တိုက်ခြင်း၊အကျင့်ကျင့်ခြင်းအမှုအရာအလုံးစုံတို့သည်ဣသရေလရာဇဝင်နှင့်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။ယောသံသည်ဘိုးဘေးတို့နှင့်အိပ်ပျော်၍၊ဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကိုခံလေ၏။ သားတော်အာခတ်သည်ခမည်းတော်အရာ၌နန်းထိုင်၏။